ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးနတ်တနုသာသနာပြုစခါ၌29ရက်9လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ကမ္မထာသမားတယောက်ဖို့ပေါ်လေတရားသမားဆိုတဲ့သူပါကမ္မထာသမားဆိုတဲ့သူပါတာနဲ့လန်ခီရတော့တို့မနေ့ကပြောခဲ့တယ်နော်ဟုတ်ကလားဟိုပတ်လန်းကဟိုပတ်လန်းကိုလေးကြိတ်ချရမှာတယ်ဟုတ်ကလား တလန်းရှိတယ်ပြီးတော့ပြလန်းရှိတယ်တုတ်ပြလန်းကတော့တုတ်ပင်ကိုလေးတိုင်းလေကံဆုံးဆုံးပါလားဟုတ်ကလားအဲအတိတ်ကံတစ်ခုလုပ်ခဲ့တယ်အတိတ်ကံရဲ့ဒီဆောင်မှုစေနာအပြင်းပြောင်းလိုက်ပြီးဒီမှာဘဝတစ်ခုရတာမဟုတ်လားအဲ့တော့အတိတ်ကံကခိုင်ခံရင်တုတ်ဘဝမှာတတန်ရှိပြအတိတ်ကံကမခိုင်ခံရင်တုတ်ဘဝတတန်မရှိဘူးပြဟုတ်ကလားလားအဲ့ဒီအတိတ်ကံမှာအဲကံကုသိုလ်ကစီးစိမ်ဥစ္စာကိုတာဝန်ယူ၍တိလကုသိုလ်က သူကတော့အတက်တန်းကိုတာဝန်ယူတယ်ဟုတ်ကလားဟင်ကံကုရနဲ့ကံကုသို့ပေါ့လေတိလာခံနဲ့ဒါနခံခေါ်ရမှာပေါ့ကိုယောဂီတို့ရှုမှတ်နေတာကြတော့ဒါသံကုသို့ဟုတ်ကလားဒီဟာလေးပြီးဝိပဿနာဉာဏ်မဲ့ဉာဏ်ဘုံဉာဏ်အဲ့ဒါကြောင့်ဉာဏ်ကုသို့ဟုတ်ကလားကုသိုလ်တမျိုးမဟုတ်ဘူးလားအဲ့မှာတို့ဒီကံကုသိုလ်ထဲမှာဒါနကံကဘဝတစ်ခုရဲ့သိစဉ်ဥစ္စာသူကဆုံးဖြတ်တာတို့ရှာလိုက်မရဘူး ဟုတ်ခလားသူစားတဲ့တရားကိုသူဒီဘဝတစ်ခုရဲ့တက်တန်းကိုကြတော့အဲသီလကနာတာကိုယူတယ်ဒီအောင်လည်းတိုးလို့လို့မရဘူးရှီအောင်လည်းတိုးလို့လို့မရဘူးဟုတ်ကလားဒါကံတတ္တိကဒုက္ခစီမံကံဆုံးချက်ကိုဒုက္ခနေကြရတယ်ဟုတ်ကလားခွဲ့အဲ့တော့ဒီဘဝတစ်ခုရတော့ဒုက္ခအရှင် ကြရင်ကြက်တဲ့နေရာရပ်မှာဗျာဟုတ်ကလားအဲ့တော့ဒီဘဝကအဲလူကိန်းကို ဒီဘဝတခုရမှာတယ်လေဟဲ့အဲအစွဲကခွေးဆိုရင်တော့ခွေးတော့ပတ်တာအဲ့ဒါသူလူခံကမဆိုင်ဘူးလားဟင်အဲလူခံကမဆိုင်ဘူးရဟင်အထဲခံနဲ့မဆိုင်ဘူးရအစွဲခံနဲ့ဆိုင်မယ်ထင်မလားဟင်နတ်ပြည်ဘဝပတ်တာဟောနတ်ဒီအဲနတ်ပြည်မှာလူရင်းနဲ့လူနာပါကြမှာလားဘယ်ပါဘူးရလူရင်းနဲ့လူနာကတော့ဒီမှာထားပြခဲ့ရမှာလားဟင်ဟုတ်ကလားလားဒီအသေးသေးတော့ရေ အပေဘုံရုပ်နဲ့ပေဘုံနာကိုအစွဲတော့ဘာဖြစ်မှာလားမှန်ပါဗျာတို့တရားရှိတဲ့ရုပ်နာနှစ်ပါးကတော့အထဲခံတဲ့အထအထဲရှိရတော့ဒီဘဝဒီတခါပြာဟုတ်ကလားဗျာမှန်ပါဗျာအဲ့တော့အဲ့ဒီပတ်ချင်းမှာငါသွဲနဲ့ပတ်ထားရဲ့ကြိတ်ဆွဲနဲ့ပိုက်ထားရဲ့မကြိတ်ဆွဲနဲ့ပတ်ထားရဲ့မတီးသေးနဲ့ပတ်ထားရဲ့အပတ်ကြီးလေးတက်ရှိဟာဗျာဟုတ်ကလားပရမသကံတို့ငါဆွဲချာမှထင်လိုက်ဒုတိယမတတရားကအဲ့ဒီကြိတ်ဆွဲနဲ့ကြိတ်ဆွဲနှစ်ခုကို ပထမဒုတိယနဲ့အာဘိအောင်လို့တတိယနဲ့အပြီးဖြတ်တယ်ဟဲ့ဟင်ဟုတ်ကဲ့ဒါဖြစ်နေလို့ဆိုတော့သူကဘယ်ဘဝရောက်ရောက်အဲကြိတ်ဆွဲနဲ့မုံမကြိတ်ဆွဲအမြဲရှိတာဟုတ်ဗျာဟုတ်ကဲ့ဒီမတူသေးကြတော့နောက်ဆုံးဘူးမှပြောက်မှာဗျာဘာလို့သူကစကြရသူနဲ့စတော့ဆုံးသူနဲ့ကြမှာဆုံးအောင်မထင်ဘူးဒီမန္တရာစကြရမသိလို့စကြရဒီဆုံးတော့ဒီဒီမသိလို့ဆုံးတော့ဘူးတင်နေဗျာဟင်ဒီ ဟုတ်တယ်လို့ပြောပြလာပါလေဟင်မသိတာကသာဘယ်ကြဆုံးမလို့ဒီမှာဆုံးမယ်လို့ဒီလိုပြောလို့ရတယ်လေအဲခဏလေးပြောပြီးသူကဘွားတိုက်ရဲမှာလားဟင်ခင်ဗျားတို့မသိတာကသာမသိမှဆုံးမှာသူတို့တို့ကတော့ပြောမှာကဘွားတိုက်ဟင်မသိတာကသာသိမှဆုံးမယ်ဒါလူတိုင်းပြောတာဟင်မသိတာကသာတဲ့သိမှဆုံးမယ်ဆိုတာသိမှတော့ဒုက္ခကိုဒုက္ခမှသိမှပြောတာမဟုတ်လား အေးဒုက္ခရဲ့ဖြစ်ကြောင်းတရားသမုဒိယကိုဒီမှာပြောတာမဟုတ်လားအေးအဲ့ဒီဒုက္ခရဲ့ဖြစ်ကြောင်းသမုဒိယကိုဒီအကြောင်းအကြောင်းကညင်းနေမှာပေါ့ဗျဒီကဟိုလောကီမှာဆိုလို့ရှိရင်ဒီသမုဒိယတော့ဒီဒုက္ခတွေဖြစ်နေတာမဟုတ်လားအဲ့တော့လောကုတ္တဘက်မှာတော့နိရောဓဖြစ်ခြင်းဒီမကဘာအခုယောဂီတွေဘာနေတဲ့မကဘာမှာမဟုတ်လားအဲ့တော့လောကုတ္တဘက်မှာမကဒီအကြောင်းနိရောဓဖြစ်ခြင်းမဟုတ်လားလောကီဘက်မှာသမုဒိယဒီအကြောင်းဒုက္ခဖြစ်ခြင်းမဟုတ်လားအဲ့တော့ဒီဘက်ကသမုဒိယအကြောင်းပေါ်ကိုလူချင်းတကယ်ပေါ်နေဒီကလူချင်းလေလူချင်းလေ မကနဲ့ထချတာတင်တယ်အကြောင်းအကြောင်းကြီးလဲတာတင်တယ်အကြောင်းအကြောင်းကြီးလဲတာပဲဟုတ်ကြလားဗျအဲ့ဒီကိုတိမပြမှာလို့ဆိုလိုတယ်ဗျအဲ့ကျွတ်တော့ကြောင်းမြန်ပြောမှာမတိလို့ခမရုပတာမတိမှပြမယ်ကောင်းကခမရုကုတိလာကဒါငါလင်းငါယောက်ျားငါမယားငါသားဒါကကျဲဟဲဝဲဟဲကြလေဒီပြီတင်တယ်မှန်ပါဗျာနောက်ဆုံးဒီပြီမတိတော့မှပြပါတယ်မှန်ပါဗျာဟုတ်ကလားမှန်ပါဗျာဒီအာရိကတိကိုမတိတော့မှပြပါလား ဟုတ်ကလားဟိအေးချက်ကိုကြမောင်းတူရင်းပြပြီခဏတော့ဟုတ်ကလားမောင်းတူရင်းပြပြီတက်ပြီးလို့ထင်တယ်ဟိအဲ့တော့မတိရိပတာမတိရင်ပြမယ်ဟင်မတိရိပတာတော့ခုနဒုက္ခကိုမတိရိပတာလေမတိမတာနဲ့ဆိုတော့ခုနကပညာတိတွေကိုမတိမတတ်တော့ဟုတ်ကလားအာဝိတာတိတွေကိုမတိမတတ်တော့မှထင်တယ်ပညာတိတွေကိုမတိမတတ်တော့မှထင်တယ်ဗျဒီလိုလဲပြောလို့ရတယ်ဟုတ်ကလားဟိအဲ့တော့အဲ့ဒီကြားနဲ့လမ်းတလမ်းဟိုတို့ငါဘွဲနဲ့ကို ပထမဒီဒိဋ္ဌိဆိုအဖြာမှာတင်တယ်ဒီလားမှန်ပါဗျာအဲ့လိုပြောနေတဲ့ယောဂီတယောက်မှာအတားနာမျိုးတွေ့မယ်ခင်ဗျားတို့ဟင်မင်္ဂလာတောင်ကြတာပဲလေတရားရှိခံရတယ်နော်ဟင်ခင်ဗျားတို့မြင်နေမင်္ဂလာတောင်တာလို့ဘာမှနောက်တားမရှိတာကျွတ်တူတော်မင်္ဂလာတောင်မှရှိတယ်အဲ့လိုတော့ရှိလုံးမလားရေကိုချင်းလေမင်္ဂလာတောင်ကိုကဲကြည့်တောင်းတာလေမင်္ဂလာတောင်တို့ မင်္ဂလာတရုသမီးရဲ့ခန်းထဲမရောက်မချင်းအဲ့ဒီမှာတားမှာဟင်ဟုတ်ကဲ့လာမလဲနောင်းလေးရောက်လေအဲ့တော့ခါလာသားလေးတွေရောခါလာသားနဲ့ဟိုထိုက်တန်းအောင်တူကျင်အောင်ပြရတာတင်တယ်မင်္ဂလာဆောင်ရတာအမင်္ဂလာသိမပါအောင်လုပ်ရတာဟိုကလေးကြတော့ကလေးနဲ့ထိုက်တန်းအောင်ပြောသေးလေးပါလိမ့်မယ်ပြီးတော့ဗျာဟုတ်ကဲ့ခါလာသားကြတော့ခါလာနဲ့ထိုက်တန်းထိုက်တန်းမလို့သူတောင်းမလို့ပြရမှာပေါ့ဗျာကာရာတမီးကြတော့ကာရာတမီးရဲ့ထိုက်တန်းကပြရမှာတင်တယ် သူတို့သမီးထမရောက်မချင်းအတားရှိသေးနော်ဟုတ်ကလားအခုလည်းခင်ဗျားတို့ဒီလက်လန်းကိုဆုံးအောင်သွားတဲ့အဲ့ဒီတို့နိဗ္ဗာန်ကိုခေါ်မှာပေါ့လေဒီကြတော့ဟုတ်ကလားဟင်ပထမမဲ့ဆိုရင်တခါနိဗ္ဗာန်ကိုကိုယ်တိုင်မြင်ရမှာကိုအဲ့ဒါကိုနိဗ္ဗာန်မျက်မှောက်ကြည့်တယ်လို့ခေါ်ဟုတ်ကလားချုပ်ပုံရင်းပုံကိုကိုချုပ်ွက်ထဲကတွေ့ရမှာဟင်အစွဲချုပ်တဲ့နေရာဟိုအစွဲကြောင့်ဖြစ်တဲ့အစွဲဒီလည်းချုပ်ပါတယ်လေဟဲ့ အစွဲကြီးရရင်အစွဲကြီးလည်းပြတ်မှတ်တယ်ဟဲ့အစွဲကြီးကလှုပ်လို့အစွဲကြီးကထာကဟာရမဟုတ်လားအဲ့တော့အစွဲကြီးအစွဲကြီးချုပ်ရင်အစွဲကြီးလည်းအဲ့ဒီနေရာငုတ်ပြတ်မှာပဲဟုတ်ကလားဗျအဲ့ဒီနေရာကြားပြရအတွက်ယောဂီတို့မှာအတန်း၅ချက်ရှိတယ်ဟုတ်ကလားဗျာပရမတို့စားတော့ကာမိသန္တနိဝရဏနိဝရဏဆိုတာအတားအဆီးကိုသိပြီးဟုတ်ကလားကာမိသန္တလေကျေသိကြဟုတ်ကလား ဟင်ဗျာမာရနိဝရဏဆိုတာဗျာပါရဆိုတာနှလုံးမသာသေးဘူးလေဟုတ်ကလားနှလုံးမသာသေးဆိုတာအကုန်လုံးပါဠိသားပေါ့ဟိုဒေါ်လာလည်းနှလုံးသာတာပဲလေမတိဆိုးတွေလည်းအဲ့ဒါဟိုဗျာပါရလည်းပါတာပဲဗျာဟုတ်ကလားခေါ်ရအမြဲထွက်တာလည်းပါတာပဲဗျာအာသာတာမင်းကြီးပြမှားတာလည်းပါတာပဲဗျာအကုန်ပါဗျာဟင်ဒေါသဥစိမပတ်တာအကုန်ပါတယ်ဒေါသကထဲလိုက်ဗျာဟုတ်ကလားဟိအဲ့ဒါဗျာပါရနိဝရဏခေါ်တယ်ဗျာပြီးတော့တတိယဒါကထိဏမိတ်တနိဝရဏဟင် စိတ်မပါလက်မပါတဲ့အတွက်အိတ်ချင်းငိုင်းမိမှုလေဟင်အိတ်ချင်းငိုင်းမိဆိုတော့စိတ်မပါလက်မပါမှုဗျာဟုတ်ကလားပြီးတော့တတုဋ္ဌအတာကသူတို့တူတဲ့အတွက်ကိုဥဒ္ဒစ္စနဲ့ကိုကုသကိုနံပါတ်လေးတာဖြစ်ထားတယ်ဗျာဟုတ်ကလားဥဒ္ဒစ္စကစိတ်ဒီဒီတစ်ခုတည်းကိုအားမရတော့တဲ့အတွက်ပေါ့လေဒီမျိုးကိုရှုကိုထဲမှာကိုယ်စိတ်တိုင်းကြမတွေ့ရတဲ့အတွက်ဟိုစက်တက်ဒီစက်တက်ထွက်နေတာအဲ့ဒါပြည့်ရင်းမသိဘူးလားဟင်ပြီးတော့ကိုယ်ကိုယ်ကဆိုတာနောင်တတခါ နောက်ကြောင်းပြန်ပြန်စဉ်းစားပြီးတော့ပူပန်နာပြောတာဗျာဟုတ်ကလားဒါသရုပ်တာတာဗျာပြေသမတာကတော့ဝီစိကိခါပေါ်တယ်ချီကြီးတုံချကြီးတုံဒုဟာဒုဟာဒုဟာနှစ်ခွနှစ်ခွစိတ်နှစ်ခွဖြစ်နေတာဟိုလိုလိုဒီလိုလိုဟုတ်ဗျာအဲ့ဒါဒါနာကိုဟုတ်ကလားအဲ့ဒီအဒါနာကိုလေးကိုယောဂီတို့နားလေးကကပ်ပြီးတော့ပုံညံပေါ်ပြလိုက်မယ်လားဟင်ဟင်တရားသခန်းကြတော့တရားတွေဘယ်လိုတဲ့ဘယ်ညာတဲ့ဆိုတော့ လာကြဲကလူကျင်လာတာလားမလူကျင်လာတာအေးပါပြီပါပြီပါပြီပါပြီပါပြီခင်ဗျားတို့တော့ဟင်ပါမယ်ခင်ဗျားတို့တော့ထိမယ်ဟုတ်တယ်မယ်လာကြဲကမောင်းထားကြီးနဲ့လာတာအေးအမှန်ကတော့လာတာပုံဒါနဲ့လာတော့ဘုန်းအဖိုးကြီးတို့ဘုန်းကြီးတို့ဒီအခုကိုယူနေပြောရမှာတော့ဘယ်လိုလဲဆက်သွားမယ်သွားမယ်ဟင်ဟင် ဟောအာတော်သေးတာပေါ့ဒီကလူကြီးလာတာဟိုကရကျင်လို့လာတာပါပဲတော်တယ်ဟိုဘက်ကတော်တာဟဲ့လူကြီးလေးနဲ့ရကျင်လို့ကဘာကြာလို့လဲခါရဲ့ဟိုဒီဟာဒီဘက်ကလူကြီးလေးတွေတော်တယ်တော်နေတယ်ဟိုကရှောင်းတာရကျင်လို့လေဟင်ပတ်မှာရည်လားဟင်ဟင်ဆန္ဒလောက်တော်ပြီအထုတ်နေတဲ့ဆန္ဒတော့လာခဲ့ကြတာမှာရနေတဲ့ဆန္ဒပါလာကြမယ်ဆန္ဒတော့ကာမပါသေးနဲ့အထုတ်နေတဲ့ဆန္ဒမရှိဘဲဝိရိယမတက်ဘူး ဟုတ်ကဲ့အထုံးနေတဲ့ဆန္ဒကလည်းခဏဘာရှိဟုတ်ကဲ့အဲစခန်းရောက်တော့ဘယ်လိုဘယ်လိုကြီးဘယ်လောက်ဘယ်လောက်ကြီးအေးဘယ်ကိုယ်ကြီးကဘယ်လိုအထုံးနေတော့ဘက်နေဘက်နေကြီးတမ်းမဲ့တမ်းမဲ့တမ်းမဲ့အဲဒါမဲ့ဆန္ဒအဲ့ဒါလူကြီးကြီးနဲ့လာရောအဲ့ဒါဒီကြတော့ဒီကဒီလေးလေးဒီလေးလေးဆိုရင်ကိုယ်လူကြီးကြီးကဖုံးလာတာတော့ခိုင်းတဲ့တိုင်းလုံးမလားဗျာအဲ့တော့ခေါင်းပြီးပြီးတော့ဆောင်းပြီးတော့တစ်ဖက်ဆောင်းကြီးလုတ်ကြရလား အဲ့ဒါကဗာငြင်းလားဗျအဲ့ဒါမလေးသေးရဘယ်နဲ့တော့ငြင်းမလားဗျဒီလိုဒီမနောจิตရမလားဗျဒီလိုဒီကိုမြင်နေမြင်ရမလားဗျအဲ့တော့မမြင်ရကောင်းလားလို့တခါတော့မကျေနပ်တကြီးနဲ့လုံရောဗျာဟင်အဲ့တော့မကျေနပ်တကြီးနဲ့လုံတော့ဘုံလေးကတခါတော့လူပါတအားဖုံးလေးခံရမှာဗျာပို့ပြီးတော့ကိုဟိုလုံတော့မှထင်တယ်အဲ့တော့နှလုံးသားပို့ပွက်မှထင်တယ်ဗျာ အဲ့တော့ရမလားဗျာမနေရလေပေချုပ်လို့ရမလားဗျာအဲ့ပေချုပ်နေလို့မရလေဟိုဘက်ကလူတွေဘက်ကပိုအားကြီးမလားဘူးဗျာလူတွေဘက်ကအားကြီးလို့ဒီဘက်ကတင်းပြီးကျုံပြီးလုံလေဗျာအဲ့တော့ပြင်မလားဘူးအဲ့ဒီလိုကြီးလုံတာတစ်ထိုင်ရနှစ်ထိုင်ရသုံးထိုင်ရတရက်ရနှစ်ရက်ရတဒါရမရတော့ခန္ဓာအားကြပါပြီထိုင်နိုင်ပြင်းကြီးစေဟင် ဒီယံကြီးတမ္မာပေးထားတဲ့ယုတ်ကြီးလိုပဲဟုတ်ဗျာထိုင်ကြီးဆိုလဲတမ္မာပေးထားတဲ့ယုတ်ကြီးလိုပဲဟုတ်ဗျာဒီထိုင်ဆိုလို့ကထိုင်ရပါတပြားတယ်နဲ့ဟင်ဟင်ဈဉာဆိုလို့ကဈဉာရပါတပြားလားဘယ်လိုတော့ခန္ဓာအားရှိသေးလားဟင်ဒါတော့မလိုက်ရင်ခါတော့မျိုးစီဟင်ခန္ဓာအားမပါတော့အထုပ်ဘူးဟင်ဘယ်လိုကြည့်လိုက်လဲခင်ဗျားတို့ဘယ်လိုလုပ်ပြီးတော့စိတ်တဏှာတဲ့ဒီမလားလား အဲ့တော့မပြောင်းဘူးလားဗျာအဲ့တော့ဒီငါကိုရှုပြတဲ့မှာကိုအားရတော့တရားမရှိရင်ဟိုသတ်သတ်ဒီသတ်သတ်စိတ်မပြနိုင်ဘူးလားဗျာအဲ့တော့တွားပြီးနောက်ကဘာဖြစ်မှာတော့ဟွန်းဘယ်တုန်းကဘယ်အချိန်နောက်ကဘယ်ညာနာမှာဘယ်လိုလေးလုပ်ခဲ့ရင်တော့အခုဒီကြမှာလေနောက်ကဟာပြန်ပြီးတော့တန်တရားဟိုတို့နောင်တဆိုတဲ့ကိုကုသဝိနည်းလား မင်းလားဗျာမင်းတော့ဟောကဘဝင်လေးကငင်းရော်တယ်လားဗျာဟဲ့မင်းနဲ့မလေးလေးကငင်းရော်တယ်လားဟဲ့မလေးလေးကမနှောကြည့်တတ်ကပေါ်မတယ်လားဗျာဟဲ့မပေါ်တော့ကိုရှုွက်တဲ့ကအရှိရှိတိုင်းငင်းရော်တယ်လားဗျာမမြင်တော့အင်းကိုရောကြီးခိုင်းတဲ့အတိုင်းပဲလုံထားပဲဟင်ပြီးတဲ့နီးကများမားနေလို့လားဟင်ဟင်ငါလည်းသူခိုင်းတဲ့အတိုင်းပဲ ထိုင်သူသူတိုင်းနဲ့ခိုင်းနေတိုင်းထိုင်တာပဲအချိန်ပြည့်တင်ရထိုင်လို့ငါထိုင်တာငါပါလို့မရမလဲတန်တော့နောက်ကမေတ္တာဖို့တာများပါနေရောဟေးပါပြီလားဘုဘူးပါပြီလားဘုဘူးဘုဘူးဟေးဒါလားဘုဘူးပြောခင်ဗျားဒီဘာလာကန်ကြီးလေပါပြီရောဟုတ်ကလားဘာမေတ္တာဖို့တာမကြောင်းဘူးလားဟေးဟေးအဲလူတွေအားလည်းဒီမှာပြန်မနေပြီ ဟင်ပြောတော့လည်းတရားကတက်တာတယ်ပြောတယ်ဒီမှာပဲတက်တာလိမ့်မလို့ဟင်တေယုံကြီးဥပုံဆောင်ဖြစ်နေဟင်တေယုံကြီးဥပုံဆောင်ကြားဘူးလားဘုံဘူးကြားဘူးလားကြားဘူးအဲတေယုံကြီးဥပုံဆောင်ပြောရအောင်မယ်အဲဗမာမနဲ့တေယုံကြီးရရပြန်ရတော့တခါတော့ဗမာမကတေယုံကြီးဆိုတော့ဘာလို့ကိုယ်တန်းရတယ်သူကဒီသိနေနေတာဟုတ်ရဲ့ဒီအလေးမတကဗမာမနဲ့ရတာဗမာမဖုန်းကြောက်သွားလို့ပြောတယ်အာမတော်ချင်ပါဘူးနင်တို့ဖုန်းကြောက်က မင်းတို့ထုံးတာငါတော့မမလုပ်တာပဲတော့တော်လွယ်ပါတယ်ကိုကြဖိင်းဆိုလို့ဆိုလိုက်ပြီးတာပဲကိုဟင်ဒါလည်းတရားရောအဲတို့ပါတော့အလူခံပွဲလေးလည်းပေါ့လေဦးလေးကိုကြတော့တခါကြီးလာတဲ့တော့ဘုန်းကြီးကဖြီးပြီးတော့လုပ်ခဲ့တာပေါ့အဲတခါကြီးလာကြလားဆိုသူကလည်းဘုန်းကြီးတန်လေးတို့ကတခါကြီးလာကြလားကိုဟုတ်ကြရောတခါကြီးခက်နေပါပြီကိုတေးကြတော့ရောတခါကြီးခက်နေပါဘူးဟုတ်ကလားဗျာ ဟင်တို့တော့တခါကြီးမပြောင်းနဲ့ဟေးဟိုကလည်းဘုန်းကြီးကလည်းတင်းလို့ဟာသူကလည်းဘုန်းကြီးတင်းနေလိုက်တယ်လားဟိုကမားတာဘုန်းကြီးဆိုလိုလိုက်ဆိုလို့ပြောတာဟေးဟိုကတခါကြီးမတင်းနဲ့ဟေးမပြောင်းနဲ့ဟေးတခါကြီးထားပြီးတော့ကဟိုတောက်ခေါက်သူလည်းတခါကြီးရာထားပြီးတောက်ခေါက်ကြာတော့ဘုန်းကြီးကမခံနိုင်တော့ထားလုံရော်တယ်ဗျာတင်ကြီးကလည်းလုံဆိုတော့ဘုန်းကြီးကငါသာမှမစားရတင်ကြီးကငါသာသာတာဟုတ်တယ်ဒီကတော့ဘုန်းကြီးတင်ကြီးကပေါ်ရတယ်ဗျာဘုန်းကြီးကအောက်ကလား နောက်ကဥဒ္ဒေရီလာမှဆင်ရတယ်ကျင်းကြရတယ်အိမ်ကြတော့သူ့ဇနီးပြောတယ်တော်တော်တော်တော်နင်းလို့ဥဒ္ဒကငါအားကောင်းရပါနိုင်တာငါအမကောအောက်ကတောင်ကြသေးလို့ဟုတ်တယ်လေခုတော့ကလည်းတော့လုံခဟင်ဘယ်နှကြိမ်လုံးအားကောင်းလာတယ်လေဟင်အဖေအားမကောင်းရင်မနေတော့အောက်ကတော့ကြသေးတယ်ဟုတ်ကလားလေကခမရတဲ့ယူဖို့ဆောင်ဖြစ်နေပြီခုဟင်ဟုတ်ကလားလား လိုက်လာတာကိုစတူတူတဲ့ကာမိခန္ဓာနဲ့လိုက်လာတာထင်တယ်။ဒီကာမိခန္ဓာလူတွေနဲ့လူလာတာ။တင်ကလူချင်းချင်းတခြားလူချင်းလူချင်း။အဲ့တော့ဒီနေရာကျတော့ခုနကလူချင်းနာမင်းရလေဟိုဘက်ကမကြည့်ချောင်းတိပေါ်နေမှာပေါ့။ဒီတော့လူချင်းနာလက်တို့ဆိုဆိုကလည်းဒီမကြည့်ချောင်းတိပေါ်တာပဲ။အဲ့တော့မကြည့်ချောင်းတိကလူတွေလူတွေနဲ့မကြည့်ချောင်းတိသူတို့ဘာပြန်ကြားပြန်ခံထားတဲ့ဒီယုံနာနာပါအမြဲခံရပြီ။ဟောလူတွေဖြစ်လာတော့ခန္ဓာအကြသွားပြီ။ အဲ့မှာထိုင်နိုင်မှုနဲ့တည်ရမှုသိမပါတဲ့အထုံးမှုစတဲ့ကိုရောက်သွားပြီဟုတ်သိဒီပန်လေးကဟုတ်ပြီဆိုတော့ပေါ်ပါလာဆန်းတဲ့စိတ်မဟုတ်တော့ဘူးဟုတ်အလုံးပြရတဲ့စိတ်မဟုတ်တော့ဘူးအလုံးကြောက်တဲ့စိတ်ဖြစ်လာပြီဟုတ်ကလားဗျအဲ့တော့ဘယ်လိုမှကိုစိတ်ဟာထားဆိုတဲ့နေရာမနေတော့ပြမီးဟုတ်ကလားဗျအဲ့ကကြောင့်နန္ဒတကံပူပန်ပြီးအဲ့ဒီပုဂ္ဂိုလ်တရားဟာခုနဆိုတဲ့ဒုရသိပေါ်လာတယ် င်ငါမက်တာဖူတာကြမများလားသူခိုင်းတဲ့အတိုင်းတော့လုပ်တယ်သူခိုင်းတဲ့နေရာများမင်းမဒီနေရာလွဲနေလို့လားဒီပေါ်လဲလာတတ်ပါဒီကိုယ်ပေါ်လဲလာတတ်လာပြီးနောက်ပါပြောဒီလိုကငါရှေ့ဆက်တိုးကောင်းမလားနောက်ဆုတ်ကောင်းမလားဟင်ရှေ့တိုးရင်ခါမရရတူကြီးလို့ဆောင်လို့လေတွေ့ရမယ်ဟင်ရှေ့တိုးမကြလဲဟင်အဲ့ရောက်လဲဆုတ်ချင်တယ်အဲ့လိုဆုံးလည်းမဆုံးရဲ့ ကြည့်တွေ့ရကောင်းလားနောက်ဆိုရကောင်းလားနဲ့ကိုတတိကိုပေါ်ဟောဒုရမဖြစ်နိုင်ဘူးလားဒီကိုပါရမီပေါ်လည်းဒုရဖြစ်နိုင်တယ်ဒီကိုတတိပေါ်လည်းဒုရဖြစ်နိုင်တယ်ဟုတ်ကလားဒီမိုးမီပေါ်လည်းဒုရဖြစ်နိုင်တယ်ဒီမိုးမီတိန်ပေါ်လည်းဒုရဖြစ်နိုင်တယ်အဲ့ဒါသားတွေဗျဟုတ်မယ်လူသားသားကကြည်တယ်ဟောပြောရင်ရခင်ဗျားတို့နတ်သားသားကသစ္စာဆိုပြီးဖေချင်းလို့ရတယ် အမှန်တိုင်းနဲ့သစ္စာဆိုကြလဲနာတာရတယ်ဟုတ်ကဲ့ဒီလူသားကကြည်လျာကြည်လျာပြောရင်တနာအောင်ပြောတာလူကတနာပါတယ်ခင်ဗျားတို့ဆိုရခင်ဗျားတို့ပြန်တာတာဘယ်နည်းမှမရဘူးဟင်တာတရားတာတာကိုယ်ဆွဲတာဟုတ်ကလားဗျတာကိုယ်ဆွဲတာတာနေတော့တင်းကတာတာမဟုတ်ဘူးဟုတ်ကလားဗျတာတို့စားကြရဟိုဘက်ကမှတ်ပြီးသိနေဟိဟိုဒီဘက်ကမှတ်ပြီးသိနေဟိုဘက်ကအဆွဲပြီးသိနေတယ် ဒီစိတ်ဆိုတဲ့အသည့်လေးတစ်ခုဖြာလေးတစ်ချက်တည်းကိုသင်္နာကိယလွင့်ကြတာမဟုတ်ဘူးလားမှန်ပါဗျာဒီတကယ်လို့ဆိုပြီးတာဝင်ဒီမှတ်ပြီးဝင်နိုင်ဘူးဒီလိုဒီကျုံဒီမှတ်ပြီးတာဝင်နေတော့သူ့ဆိုပြီးတာဝင်နိုင်မထင်ဒီရံပြီးမှတ်ပြီးတာဘယ်အောင်ဥလိုက်ပြီးထင်တယ်ကြောင်းကြားပြန်ပြီးမှတ်ပြီးစိတ်ကနေရာဥလိုက်ပြီးထင်တယ်အဲ့တော့ဒီမှဝင်နေရပဲဒီမှန်ပြန်ပြီးဟုတ်ကလားကြောင်းကြားပြန်ပြီးဟင်ဒီမှတ်ပြီးစိတ်ကနေရာတိုင်းဒီဒီကြီးရယူထားတာတယ်ဟဲ့အဲ့တော့ဒီ သေကဥပမာမချူတာလေးပေါ်လာတယ်ဒီချူတာလေးတစ်ခုစားရမှတခါဒါကြက်ကွာသူကပြောရလိမ့်မယ်ဒါပြီးကြက်လေးပြောပြီးတော့ကောင်းနေမကောင်းဘူးသူကဘေးကနေလှော်ပေးရတယ်ဦးမယ်အဲ့ကောင်းနေမကောင်းနေလို့ပြောလိုက်တဲ့အချိန်ကျမှသူတော်တဲ့အတိုင်းမှဟိုကကြိုက်စိတ်ကလေးကပေါ်လာတာမဟုတ်လားအဲ့မှာကြိုက်စိတ်ကလေးဟိုတို့ပါတော့မနေနေမထိုင်နေတော့ဖြစ်လာပြီဆိုတော့မှအဲ့ဒီကြိုက်စိတ်ရှိတော့တော်ဝင်မနေတော့ဘူးတော်ဝင်မနေတော့ငလေးလေးဘုရားဆူလာပြီ နှလုံးလေးပုတ်ပုတ်ဆူလာရင်ဘာမှမသိတော့ဘူးအကြိုက်ကြီးလို့ဘာမှမသိတော့ဒီပဲအကြိုက်ကြီးလို့ဘာမှမသိတော့ဒီပဲပြီးတဲ့အကြိုက်ကြီးလို့ဘာဖြစ်ဖြစ်သိဆိုတာပေါ်လာပြီကြောက်ကြွပုံသွားပြီဟုတ်ဟုတ်ကလားအဲ့ဒါလင်ငန်းမရကမှပါရထင်ရှားပါလေဟုတ်ကလားအဲ့ဒါယူရင်းဖြစ်စရာတွေတက်လာတဲ့ကြိုက်သေးမဟုတ်လားအဲ့တော့ဘာဖြစ်ဖြစ်အမိဖြတ်လို့လည်းမရဘူးဖိဖြတ်လို့လည်းမရဘူးရွှေလေးဖြတ်လို့လည်းမရဘူးဘသူဖြတ်လို့လည်းမရဘူးဟုတ်ကလားအဲ့အစဲကြီးကအဲ့လိုရုံးရင်းဆံကလောက်ပြီးမှတင်လို့ကျင်တာခိုင်းစားပြတာ ဒီလိုဒီနာခိုင်းစားပြီးတော့မပြီးဘူးခင်ဗျားတို့ကိုအဲ့ဒီလေးနာနှစ်ပါးပဲကိုအမှုကတင်ထားကြတယ်ငါမြင်တယ်ဆိုငါသားတယ်ဆိုတော့ငါဆိုကြီးထားဖြစ်ခဲ့တယ်တင်တာဟုတ်လားဒီဒီထာဝရပြည်ကြီးကြိုက်ဆွဲရတယ်လေကြိုက်စိတ်ကကြိုက်ပြီးရလောက်တာလေဒီနောက်ဆုံးတော့ငါဆိုတော့ဒီဘက်ကိုတင်ထားကြတာတင်တယ်အဲ့တော့ခင်ဗျားတို့ကငါတလုံးနဲ့ကြံရတာဗျခံစားကြရကြီးသူကခံစားသွားတာဗျဟုတ်ကလားသူကရင်းရင်းဆန်ကလုပ်ပြီးမှလို့လောက်တာ ခုဒီကနေ့စားတာကိုစားတယ်လို့မှတ်လိုက်တယ်ကွဟင်ချိုးတဲ့ချိန်တော့ဝင်မရပါဘူးဆက်ဒီလိုမျိုးဝင်မရရမယ်ဟုတ်လားဟုတ်ကဲ့ပြောကြရလေတော့ထိထိတယ်လေကျန်လို့လေတိုင်တိုင်လေပြည့်စုံနေအောင်လို့ဒီစာရီတခြားကိုမတိစိတ်ကရနေပြီအဲ့ဒီမတိစိတ်ဆိုတတိလေးကမက်ကင်ရထားတယ်ပြရှိသွားမှာနော်အဲ့တော့သူမနေရာရမရရင်တော့သူကတော့မစားရတဲ့အမဲ တဲလက်ကံနဲ့ဘယ်လိုနည်းနဲ့နည်းနဲ့ဖြစ်ဖြစ်ခင်ဗျားတို့ဖြတ်မယ်မှန်ပါဗျာဟင်ဖြတ်မယ်ဖြတ်မယ်ဖြတ်မယ်ဖြတ်မှာခင်ဗျားတို့သိချဘူးဘက်ကတော့ဖြတ်မှာမှန်ပါဗျာခင်ဗျားတို့ဘက်ကအဲ့ဒီအတားကိုကြော်နိုင်မှာလားဟင်ဟဲ့ခင်ဗျားတို့ဒီနေရာကိုကြော်နိုင်နေထားဒီမျိုးစင်တတ်တာတော့ငြင်းရင်းတော့ကြာလို့ရှိရင်အဲ့ဒီမှာဒီတရားပေါ်ကိုညှစ်လို့တဲ့စိတ်လို့ထင်ရတော့တဲ့ သူခေါ်တော့ဓမ္မနိကန္တိကဆိုတာပေါ့ဒီတရားပေါ်ကိုလူလားပြီဆိုပြီးပေါ်နေတာပြီလေတရားစစ်တရားမှန်ထင်နေတာတလေအဲ့ဒီဒီတိကလေးနဲ့ချမ်းသာနေတာလေးကိုအဲ့ဒီနေရာလေယောဂီတို့ကအတွင်းကိုမှန်အောင်နဲ့ကြော်နေမိတယ်အောင်ဟိုဟိုတို့ပါတော့ရောဆုံးလာမိတာတခါထပ်တိုင်းမှာဗျအဲ့ခါကြဟိဟိုဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ရောက်တဲ့နေရာဖြူအောင်နေနေတယ်ဟိဟိချမ်းသာတာလည်းမမှုတော့ဘူးသိရတာလည်းမမှုတော့ဘူး အဲ့ဒီညာနည်းနဲ့ယောဂီတို့နာကျင်လိုက်တာတို့မှတ်ပြမရှိဘူးလားဘာမှလည်းမမှန်ဘူးဒါတော့နေတိုင်းကဝတာပါနေရတော့ငရုပ်ပြီးချက်ကလေးတဲ့တစ်ခါတလေစားခြင်းလေးပြအဲ့တော့တစ်ထေးရောက်ကြတော့လည်းငရုပ်ပြီးချက်ကရှားလိုက်တာဟုတ်ဖေးလာရေးရောက်ကြတော့လည်းကြည်ဆောင်ဝတာချက်ကရှားတာတဲ့နဲ့ဒီဟုတ်ဟုတ်ဟုတ်ရောက်ကြတာရောက်ကြတယ်ဘယ်လိုလဲငရုပ်ပြီးချက်ကလေးတဲ့ထင်းနဲ့ င်မနှောထားကြတော့ဘယ်လိုလုပ်လဲဒီနာပါတော့ဟုတ်ကလားဝေဒန်တာရူလားအဲဆေးသားရောက်ကြတာဆေးသားရောက်ကြတာဟင်အထက်တစ်ထိပ်ရောက်ကြတော့ခင်ဗျားတို့နေပြီးဟိုမှာမရှိဘူးနေပြီးလေးဟိုမှာကြတယ်ချင်းနေပြီးလားမလို့မရှိဘူးပသားပသားလေးရတယ်အဲ့ဒီနေရာကြတော့လေတခါတလေနေပြီးလေးစားခြင်းနဲ့ဝင်မရဘူးအဲ့ဒီလောင် ဟိုလူရောင်းနေရတဲ့နေရာတော့ဘယ်နေကြီးတယ်မှလည်းမလာတော့ဘူးဗျဟုတ်ကလားဗျအဲ့ဒီနေရာမျိုးအဲ့ဒီနေရာကြရင်အဲ့ဒီဒုက္ခနဲ့ဒုက္ခကြားကိုရောက်ပြီးတော့ဟိုဘာမှမမှုရတဲ့ချမ်းသာလေးပေါ့ဒါပြန်ပြီးဒါနေသေးလားဟင်ဟုတ်ကလားဟင်ဟိုတာယာတရားမရှိရင်တာတရားတာယာတရားရှာပြီးတော့တာရတာထင်တယ်ဟဲ့ဟင်ဟင်ဒုက္ခလည်းမရှိဘူးဒုက္ခလည်းမရှိဘူး အဲ့တော့ဒုက္ခတွေလည်းဒုက္ခလို့သဘောထားနိုင်တယ်လို့ဒုက္ခတွေလည်းဒုက္ခလို့သဘောထားနိုင်တယ်ဟုတ်ကလားပြီးတော့ဒုက္ခနဲ့ဒုက္ခကိုတန်းတူလည်းသဘောထားနိုင်တယ်ဒီနေရာမျိုးကျတော့အဲ့ဒီဒုက္ခဒုက္ခအနှောင့်အယှက်ကင်းတဲ့နေရာဖြစ်တဲ့အတွက်ဒီနေရာကျပုံပြီးအဲ့ဒီချမ်းသာမှုလေးကိုပြီးပြီးတော့ပါနေတတ်တယ်ကာမိခန္ဓာအဲ့ဒီဒီလိုက်မှာနော်ဟုတ်ကလားဗျလိုက်ပါဗျအဲ့တော့ဒီကာမိခန္ဓာဆိုတာကာမဆိုတာလူကျင်တာပြောတာလေ ဆန္ဒကလူကျင်တဲ့ဟာလေးတော့ဆန္ဒပြင်းပြနေတာပြောတာမဟုတ်လားအဲ့တော့တခြားလူကျင်လူကျင်တရားလူကျင်လူကျင်အဲ့လူကျင်နေလို့ကျင်အတားနေတာမှတ်ပါလူကျင်မှရမှာလားတရားဟိုမှတ်သိနေတော့မှာလားအမှန်ရဲ့အတိအတိလည်းအမှန်အမှန်ရဲ့အတိအဲ့ဒါဘဝနန်းလန်းထင်ဟင်မှန်မှန်မှန်အတိမပါရတာရနေတာလားမတော့ပြီးပြီးပြီးအမှန်မပါရင်လည်းခင်ဗျားတို့ရနေပြီရနေပြီရနေပြီခင်ဗျားတို့ မှတ်မှတ်တော့ပြရမယ်ပြီးပြီးပြီးတော့မှတ်ရမယ်ဒီလိုမှတ်ဆရဏထင်တယ်ပြီးရတာထင်တယ်ဟုတ်ကလားအဲ့တော့ဒီအမှတ်မပါပဲပြီးနေတာမှလည်းရှေ့ကိုမတွေးနိုင်ဘူးလားမှတ်ခဲ့မှတ်ကိုမလွတ်ပါနဲ့လွတ်နဲ့အောက်ပိုင်းကနေမှာဟုတ်ကလားလဲအမှတ်ကိုမလွတ်နဲ့မှတ်တော့တော့ကပြီးလာနေတယ်ပြီးတော့ကြောက်မှတ်သမှာဟင်အဲ့တော့ဒီကိစ္စမျိုးကိုဒီလောက်မှတ်တော့ဒီလောက်ပဲပြီးနေမယ်ထင်တယ် အဲ့တော့ဒီလောက်ပြီးတော့ဒီလောက်ပြမှတ်နေရင်နောက်တစ်ခါတစ်ထိုင်ကြရင်ဒီတော့မကမှတ်နိုင်ပြီးတော့ဒီတော့မကမပြနိုင်ဘူးလားဒီတော့မကပြနိုင်ဒီတော့မကထမမှတ်နိုင်ဘူးလားဒီနည်းရဲ့ကိုယ်ရှုွက်တဲ့ထင်ရှားပေါ်ပေါ်တာလေးကိုထင်ရှားပြတဲ့ထင်ရှားကိုကတ်မှတ်နေရတာပါဟုတ်ကလားဗျအဲ့တော့လူကြီးစိတ်တွေသားမှာတတိလေးကိုတိုးလိုက်သမှာဟင်အဲ့တော့မိမိစိတ်ထဲမှာလူကြီးစိတ်ကလေးပေါ်နေနေဟုတ်ကလားဗျ တို့မို့လို့လေခြေဖိတ်တော့မပေါ်ပါဘူးဗျာရှုပ်ွယ်နဲ့မသိတဲ့လာတော့ရှုပ်ွယ်ထဲမှာအာယုံမလေးရဗျာခေါင်းလေးအေးဗျာသိကလေးထိုင်ကြသွားဗျာအဲ့ဒီကကြောင့်ဝင်ခက်လေးတွေကရှုလို့ကောင်းဆိုင်လို့ကောင်းမဖြစ်ဘူးလားသူအာယုံမလေးရပြီလေဒီမလေးတစ်ချရသွားပြီဟင်မလေးတစ်ချရသွားရင်မလေးမှာဖြစ်ဖြစ်ကလေးဘောမလာဘူးလားအဲ့ပေါ်လာတော့အဲ့ဒါလေးပေါ်ပါလာပြီး အဲ့ဒါလေးကြည့်နေရင်လည်းအတားရောကာမေခန္ဓာသူ့တော်လိုလားနေတယ်ဟင်ကောင်းတာတွေ့တယ်ဖြစ်ပျက်ကိုရှုပါမသာသက်လိုလားသိသူ့ပေါ်မထားနဲ့ဟင်အာထုကာကပုဂ္ဂိုလ်ဒီနေရာမှာကောမဖြစ်နိုင်ဘူးလားဟင်ဟင်ရှုကတိနမသိတဲ့လို့ဟိုဆရာသမားကြီးကြီးကြနေပြီဟင်ဒါလေးတော့ပါလာပြီးပြီးလိုက်နေတယ်အဲ့ဒါထင်ရှားကြတယ်ထင်ရှားပါဦးမလားသွားမယ်သွားမယ်သွားမယ် အဲဒါတို့ဒါတို့ဒါလားလူတွေလေးနဲ့လုံလို့လုံလို့မပေါ်ဘူးလားဟင်အဲ့တော့လူတွေလေးကိုတော်လိုက်မှသိနေလို့တဲ့ပေါ်လာပြီလားအဲပေါ်လာပြီအဲ့ဒါလေးပြန်ပါရမယ်ဟိုထပ်တောင်းမယ်ခင်ဗျာထပ်တောင်းမယ်တောင်းမယ်ခင်ဗျာဟင်ဒါပြီလို့တော့ခင်ဗျားလေးညလာတဲ့ဘဝကိုကကာမပိတုကြောင့်ရတာတင်တယ်ဟင်အခုလူတန်းနေရတာကာမကုသိုလ်တွေမဟုတ်လားဒီဘဝမှာတော့ဟိုကျေးဇူးတင်နေတာကာမကုသိုလ်တင်တယ် ဟင်ဒါဖြစ်လို့တော့ဟိုမိမိဘဝတိတိဒီကောင်းကောင်းသိလို့တဲ့ကာမဟောမရှိဘူးလားရှိပါပါဗျာဟင်ပြီးတော့မိမိကြည်တဲ့မိမိလေးစားတဲ့မိမိခင်နဲ့ရဟန်းပုဂ္ဂိုလ်လူပုဂ္ဂိုလ်မိမိဘာသာလိုက်လိုက်ဟိုကိုယ်ကိုယ်တဲ့ပုဂ္ဂိုလ်တွေဘာလို့လူလားသိမရှိဘူးလားရှိပါပါဗျာရှိတာပဲလူတဲ့နေရာကြတော့မိမိလူတဲ့ပြည်စီတွေဘာလို့လူလားလားလေးနဲ့ကိုယ်ကိုယ်ကျင်လာလေးတွေရှောက်ဝယ်ပြီးတော့လားဆိုတာမဟုတ်ဘူးလားအဲ့တော့ငါကာမဝဋ္ထုကာမပုဂ္ဂိုလ်ကာမနဲ့ ခင်ဗျားတို့ယူထားတဲ့စိတ်တွေဟင်အဲ့တော့အဲ့ဒီကာမကနေပြောဘူးအဲ့ဒီဟင်တို့ပါတော့ဝိတုကာမဟင်ပုဂ္ဂိုလ်ကာမဟင်ငါကာမကနေပြီးတော့ဟောဒီမှာကြတော့ကျွန်တော်ဓမ္မကာမလာဖြစ်နေတယ်နော်ဟင်ကာမသိနဲ့လုပ်နေကျွန်တော်ကာမသိတဲ့ပဲတန်ကြနေတယ်မှတ်သိရဖြစ်ဖြစ်ရှုပြေတာမှာကောင်းအောင်ခိုင်းတာမဟုတ်ဘူးကောင်းညာရဲ့လှုပ်ရှားဖို့ဖြစ်ဖြစ်နေစေချင်တာပါဟင်ဟုတ်လား ကောင်းနဲ့ကောင်းပေါ့ဖြစ်ပြလည်းမြင်ပေါ့ဟင်ကောင်းတာကြီးမကောင်းဟိုကောင်းတာကြီးဖြတ်ပြလိုက်လို့ခိုင်းတာမဟုတ်ပါဘူးကောင်းမသိပေါ့သူကသူကောင်းတာကိုယ်နဲ့ပါတိုင်းဘူးကောင်းတယ်တွေကအခွင့်အရေးကိုယူစားမှဖြစ်ပြကုန်ရောဟင်ဟုတ်ကဲ့ဒီအဲ့တော့ကောင်းတာကြီးပုံခဏလို့ဒါပြီးဒီကြိုက်တဲ့နဲ့လုံနေလို့တတူလေးကရော့ရော့သွားလို့ဖြစ်သေးတစ်ဖက်ကခုနကအပေးဥဒိသလာမတင်လေဟင်ဒီဒီကတခါတော့ဟိုလိုက်ရခုတလို့ခေါ်လိုက်လို့ကိုယ်ဆောင်တိုက်ဝင်လာလို့ ကြောက်ချင်ကြောက်ပါမယ်ဟုတ်ကလားဗျာအဲ့ဒါကြရှုပ်ွက်ကလေးကြောက်မကြောက်ဘူးလားကြောက်ပါဗျာအဲ့ကျင်လာပါမလားကျင်လာပါဘူးအဲ့ကျင်လာဘူးခင်ဗျာတော်ပြီတော်ပြီကိုလိုချင်တာလေးကြောက်ပါပြီလေကိုလိုချင်တာလေးကြောက်ပါပြီကျင်လာဘူးခင်ဗျာအဲ့တော့တကြီးနဲ့တကြီးမလုပ်ဘူးလားလုပ်ပါဗျာငါခုနကဒီလိုလေးမှတ်တာဒီလိုလေးထားလိုက်တာဟောလိုလေးဖြစ်ပါတယ်ဒီတစ်ခါလဲဒီလိုလေးဟောလိုလေးလုပ်လိုက်မယ်ရမလားဗျာရပါဘူးခင်ဗျာရှုပ်ွက်ကနမသိနေတဲ့လို့ပေါ်တာအာယုမန်လို့ဖိတ်ထိုင်ကြလို့ပေါ်တာဟင် ဟင်ဒီကမတိချမ်းသိနဲ့လုပ်နေတယ်ဟုတ်ကလားပြီးတော့သူ့ငါပေါ်ရတွေကိုမျောသိနဲ့လုပ်နေတယ်ရမလားကြောင်းရမလားကျွန်တော်တမာရီဟိုညာမကြီးမမကြီးလာနေတာဒီတန်ရဲ့ကျွန်တော်မကြီးမနေတဲ့ကျွန်တော်အာရုံပြုနေတယ်ရှုပ်ကနမသိတဲ့အောင်လာလို့ဟုတ်ကလားမင်းနေခွက်တဲ့ရေးအရေးဆိုပါပဲဟုတ်ကလားအရေးပေါ်အောင်တင်းမနေနဲ့မင်းနေခွက်တဲ့အောင်လာလို့ချတယ်တဘောပေါက်သားဒါအဲ့ဒီမှာကလာမချီချမ်းသိကြီးနဲ့လုပ်တော့မယ်ဟုတ်ကလားဗျအဲရှုပ်နေနေလေ ဟင်ရှင်းနေတယ်ရှင်းနေလေနိုင်လေလားဘုရှင်းနေလေရှုံးလေပဲဟင်သိရှုံးလေနာလေပဲနာတော့နာမလားတော့ဒီတခါတော့ညို့လို့အပြည့်ရှုံးမယ်ဆိုတော့သူပြုတ်လားကိုပြုတ်လားကိုပြုတ်တာသူပြုတ်လားတော့ကိုကိုပြုတ်တာလေဘယ်တော့ကိုယူဟင်သူ့ကိုပြုတ်ချတော့ကိုပြုတ်သွားရောပုတ်ကလားဗျာဘယ်မလို့ခင်ဗျားတို့

အင်္ဂါတိုင်းနဲ့တွေးချပါလေမမလေးအဲ့ဒါကိုပစိုးသက်ကိုနေလေတာအဲ့ဒါခင်ဗျားတို့ဒီဘက်ကအဝေဒနာခါလိမ့်တာပြုံးကြတော့ဒီဘက်ကအထွက်အိုးမဲ့သိရင်မဲ့ပြီးတာမှတ်တော့ဟင်ဟင်ရှုကနမသိတဲ့လူပေါ်လာတာလေးပေါ့ပြုံးကြမိတာတယ်မလေးအဲ့ဒါလေးတော့တာလိုက်တာဟောပြောက်တော့သွားပြီမဲ့ပြီအဲ့တော့ရှင်နေမဲ့ပြီတကယ်တော့ဘုန်းလာပေါ့ပေးကြတာဟွေဟင်ဟင်ဘယ်လိုဟင် အဲ့ဒါရှုပ်နေမဲ့လေပူဆိုးလေအဲ့ဒါဟိုတထိုင်မရဘူးပေါ့ကိုရအဲ့ဒုတိယအထိုင်နဲ့ဒီဒီလိုလေးတိုင်းတတိယတစ်ထိုင်ဖို့ဟင်အဘုန်းနေနေမရတော့ဘူးနောက်ရဆက်မယ်ဖိုးကဘုရားနိုင်တော့ဘူးအဲ့တော့ပဲလေတို့ဟိုတို့ပါဆန္ဒအားကြပါပြီတဲ့အားထုတ်လို့တဲ့ဆန္ဒအားရှိပါဦးမလားမရှိဘူးဟဲ့ယောဂီကိစ္စတွေတရားကြပါရင်ဆန္ဒလည်းကြမှာပဲလေ အဲယောဂီတွေတဲ့ဟာအဲတရားလေးနဲ့ခန္ဓာလေးနဲ့လုံနေကြရတာမဟုတ်လားဟင်အဲတရားအာသနာအကြသွားပြီအဲ့တော့ထိုင်မင်းပြင်းစိတ်ဝင်လာပြီဟင်ဘောဟနယ်တွေရောက်သွားတယ်လို့ဆိုလိုတယ်ပြေပြီးသွားပြီလေထိုင်မင်းမှုပြင်းမှုပေါ်လာပြီဟင်သွားပြီမှဆိုလိုတာမှတ်နေရတာသွားပြီဟုတ်ကလားဗျစိတ်မပါလည်းမပါမှရင်ဘယ်နဲ့တော့ ကိုယ်ကလည်းစိတ်မပါလည်းမပါလည်းသူကလည်းစိတ်မပါလည်းမပါလည်းပြမှာပဲလာမလားဗျာစိတ်ပါလည်းပါလို့ထားတော့မလားတဲ့ထဲဟုတ်ကလားစိတ်မပါလည်းမပါလို့ရင်တော့ตาရီตาရီဆိုဟင်အဲ့တော့အိတ်ထားလည်းမဟုတ်ဘူးခေါင်းလိုက်သွားတယ်ဖေရဘာလဲမြတ်ခမတို့ဟာလေသူသူအိတ်တယ်လည်းပြောခါမှာသိုးသေးတယ်အဲ့တော့ဘာလဲအိတ်ထားလည်းမဟုတ်ဘူးတဲ့လာသေးပါတယ်ခေါင်းကြီးလည်းငှိုက်သွားတယ် မင်းကိုမင်းရောတာဖြစ်တာလို့ဟင်တို့ဒီယောဂီဝရိယကြမလားလဲသူကပြောမခံဘူးလားအဲ့တော့အိတ်ချာလည်းမဟုတ်ဘူးဆိုတာရှိရခံနိုင်သေးတယ်နောက်မှခေါင်းကြီးလိုက်သွားဟုတ်တယ်မဲတဲ့ထိုင်နေမှုပြင်းမှုလေဟင်ဒီလိုတော့ဝေဆန္ဒအားကြသွားတာပေါ့စိတ်မပါလည်းမပါမှုခေါ်တယ်ဟင်ဟင်အဲ့ဒါစိတ်မပါလည်းမပါဘူးဗျစိတ်ပါလည်းပါမှာဟုတ်တော့ပဲ အဲ့တော့စိတ်မပါလက်မပါဖြစ်ပြန်လို့ရှိရင်လေကြာစိတ်ဝင်သွားပြီယိုခုနကာမိသနာပြပါရကတက်စိတ်လေအဲ့ဒါတက်စိတ်တက်စိတ်လေဝမှုခါတာအခုဒီစိတ်မပါလက်မပါလို့ရင်ကြာပဲကြာစိတ်ကြာစိတ်ကြာသွားပြီအဲ့ဒါလည်းဘဝင်လေးကပုံမှန်အလုံးမလုံးတဲ့အတွက်ဖြစ်ပြမမြင်နိုင်ဘူးမနောจิตာအဲ့ဒီချိန်မှာတို့သားဖေးရီလို့ခေါ်တာပေါ့ကွယ်ကျက်သားဝက်သားများဖေးတဲ့အခါဖြစ်နေတာလေအကြီးချွဲလေးတွေနဲ့လားဒီဖြူလာလေးလည်းပါ ဟင်နေတာလေးလည်းပါဖြူဖတ်ပြော်လေးလည်းပါပဲလေအဲပြီးတော့ပြေချွေးပြောလည်းပါအဲအဲ့ဒီတိုင်းပဲမနှောကြည့်တတ်မှာအဲ့ဒီချိန်မှာမွဲချောက်နေတယ်ဟုတ်ကလားရေကြီးမဖြစ်နိုင်တော့ဘူးအဲ့တော့အဲ့ဒီစိတ်မပါလက်မပါကြီးနဲ့လှုပ်နေလို့ဘယ်လိုလုပ်ပြီးဒီဖြစ်ပြမြင်မှာတော့မနှောကြည့်တတ်မှကြည့်တော့ဟဲ့ဟုတ်ကလားဗျအဲ့တော့ဘယ်နဲ့တော့တို့အဖိုးယူတို့ယုံနေနေပြောရင်တော့အလုံးမရှိသပွဲပြည်တာနဲ့ခောက်နေကြပေါ့ဗျာဟင် ဟင်အလိုလည်းမရှိဘူးရှင်းတယ်လည်းမှားမယ်ဆိုတော့ဘာလို့တော့ဟင်ဟင်စပွဲပြီးတာနှစ်ခေါက်တော့တာတင်တယ်အခုလည်းကိုရှုခွေတဲ့မင်းမရရမရှိတဲ့ပုဂ္ဂိုလ်ကဟိုသတ္တဒီသတ္တပြောင်းလို့စိတ်ဒီပေါ်မှာပေါ့ဟင်ဒီအာရရှုခွေတဲ့ကိုလို့ကူမှနှစ်လူအားရသဘောကျမှုမှမရှိတော့ပဲဟုတ်ကလားဒီလိုကိုအင်ကိုမိသားစုနဲ့အဆင်မပြေတဲ့ပုဂ္ဂိုလ်တွေကအင်မကတ်ချင်တော့ဘူးလားအချင်းရှိတော့ရှောက်လဲချင်တာပဲလား တဏှာကြီးချင်းရရင်တဏှာကြီးလဲမှာပဲဗျဟုတ်ကလားတရချင်းရတရပြတပတ်ချင်းရတပတ်လဲသလိုပဲဗျကိုယ်အိမ်နဲ့ကိုယ်အစင်မပြေတဲ့ပုဂ္ဂိုလ်တယောက်ရဲ့ကိုယ်အိမ်မှာဘာမှအလုံးမရှိတဲ့ပုဂ္ဂိုလ်တယောက်ဟာအပြင်ထက်အထွက်လဲဖို့ပြကြပြီအဲ့တော့ကိုယ်ရှုပ်ွက်ထဲမှာအဲ့ဒီခန္ဓာအဝရိယအာကြနေတဲ့အတွက်ထိုင်နေပြည့်မှုပေါ်နေလို့ရှုွက်ကိုမမြင်ရတော့ဘူးဆိုရင်အဲ့ဒီစိတ်ကြီးပြန်လို့စိတ်ကြီးပေါ်မယ်ဒီစိတ်ကြီးလေ ပြေးစိတ်တွေပေါ်မယ်ဟင်တင်းလို့တက်စိတ်ကြောင့်ပြေးတဲ့စိတ်ဟာခန္ဓာကိုယ်မှာနှိမ့်ချနေပါတယ်ဟုတ်ကလားအဲ့ဒီကြာစိတ်ကြောင့်ပြေးတဲ့အပြေးတွေခန္ဓာကိုယ်တက်တက်တာတာနဲ့ပြေးနေတတ်ပါတယ်အဲ့ဒီဟိုတင်းစိတ်ကြောင့်ကြတဲ့အပြေးနဲ့ဟိုကြာစိတ်ကြောင့်ဟိုပြေးတဲ့အပြေးဟာနှစ်ခုကမတူပေါင်းခါအဲ့ဒီတင်းစိတ်ကြောင့်ခန္ဓာလူချင်းစိတ်ကြောင့်မခံရင်စိတ်ကြောင့်တင်းလို့လို့ပြေးတဲ့အပြေးတို့နေဒီမှာ ဟိုဘုံလေးကအတင်းဖိထားတဲ့အတွက်လေအေးရှင်ဒီမှာအင်းတင်းတင်းကြက်တက်တက်ဟုတ်ကလားအဲနာဒီဝါဒိမှာဘူတူတူဟုတ်ကလားလားပြီးတော့ရှူရတာဘော့ဟာဟာကျဲတောက်တောက်ဟုတ်ကလားလားအဲ့ဒါတက်စိတ်မပြေးနေတာအဲတက်စိတ်တောင်ရှိတာကြပြီကြတော့ဘာယောဂမှရှိပဲနဲ့တာရာလေးကြီးဦးအောက်ကပယုခွေပေါ့လေအေးအေးလေးနဲ့ဆွေးနေတာဟုတ်လားဟင်ခုနတက်စိတ်များတော့မိအိုးကြီးအောက်ကပယုခွေပြပူပူလောင်လောင်လည်းပြေး တာတစ်ခုပဲကွာတယ်အဲ့ဒါကိုရုပ်ခွေတော့ကိုရုပ်ခွေဟုတ်ဗျာအေးလေးခွေးနေတာဟိုကမတိမတာလေးဟုတ်ဗျာတခါတလေတွားတာနေကူနေကူပေါ့ရောက်ကြရာရာသူအားရပြီဆိုမှတွေးမှန်းသိတာတယ်ဗျာဟင်ဟုတ်ကလားဘယ်တော့မှသိတာတယ်တော့ဟုတ်ကလားဗျာအာရမှာပြီးတော့တာသူဘာတော့ငါပြောတာပွဲကမ္မထမ်းဆရာကြောက်တဲ့လူ၃ယောက်ရှိတယ်တဲ့ ဒါတို့ဘိုးဗန်ကြီးကတို့ခေါ်လိုက်တာမာဖီကဟင်စစ်သားကိုလည်းကြောက်တယ်ဗျဒီကနာဆန်ခမရဆောင်ကြောတာဘူးနော်စစ်သားကြောက်တာစစ်သားလည်းကြောက်တယ်ဗျအဲကမ္မထဆရာကဟုတ်ဗျဟင်ဒီနိုင်ငံသမားတွေကြောက်တယ်ဗျကိုငယ်လေးကြောက်တယ်စစ်သားကလည်းတို့ဟိုတတ်သေးတို့အရာသေးတို့မှာတော့သူအရာစိတ်ကန်းရှိတာဟုတ်ကဲ့စစ်သေးတော့ဟိုစီတိုင်းရောရင်စိတ်ကန်းနေတယ်တိုက်ခါလို့တော့သူ့သူ့လက်ထက်လက်နဲ့အာတာနဲ့လှုပ်ချင်တာလှုပ် အဲ့တော့စိတ်ပုဂ္ဂိုလ်လို့လှုပ်လာတဲ့ဟာတွေဟဲ့ဒီနေရာကျမှစိတ်ကိုထိန်ခိုင်းတော့ရတာဟုတ်ဟုတ်ကလားနိုင်ငံရေးသမားဆိုတော့ဒီကအပြောကိုချိုချိုပြောပြီးဟိုဘက်မှာအတွင်းထဲမှာခတ်တူတူတိုးနေတာဗျအပြင်မှာခြူတာဗျအတွင်းမှာတိုးတယ်ဗျဟုတ်ကလားဗျအပြင်တမျိုးအတွင်းတမျိုးထင်တယ်အဲ့တော့အမြဲတမ်းသူကစိတ်ကူးရင်ပြီးတော့ဘာဘယ်လိုလုပ်ရမလဲဘယ်တော့မှဘယ်လိုချလိုက်ဘယ်တော့ဘယ်လိုသွားမလဲဘယ်ကနေရိုက်ထုတ်လိုက်ရင်ဘယ်လိုသွားဖို့တို့ဘာလို့တောက်ခွင့်စကားတယ်လို့အင်းစင်တောက်တူလေးစင်တောက်တူနဲ့ဒါလည်းကြည့်နေတာ နိုင်ငံရေးကစားကွက်မှာလေအဲ့တော့အဲ့ဒီစိတ်ကိုကစားနေတဲ့ပုံကဒီမှာစိတ်ကိုတတိနဲ့မှတ်ပြီးတော့လိုရမှာကြတော့ခက်ခက်လိုက်တွေ့ကိုယ်ရရဖို့ဒီလိုပဲတင်တယ်အတွေ့အကြံလေရောက်ရောက်အဲ့တော့ပြန်ပြီးစိတ်တွေနဲ့လုံနေကြတာဒီမဟုတ်လားဟုတ်ကလားဗျာအဲ့တော့တို့ဟိုကီလာတတောင်မှာရပိဘဝနဲ့သွားတော့ငါဘောရဲ့ဟိုအဖောင်းငွေဘုတ်ဆိုတာတွေ့တယ်ရှစ်ဆယ်နဲ့တို့လာပြီးတော့ဝေယဝစ္စလုံတာအမေပန်းချုံဆိုတာ89 သူတို့နှစ်ယောက်ကဝယ်အိမ်မဲ့လားဆိုတော့တို့လာပြီးကျွေးမွေးနေတာအဲသူကပြောတယ်အဲ့ဒီအဲ့ဒီဒေတာကရပိဈေးကောင်းတယ်ဘုန်းကြီးကကိုသူကပုံကြည့်တယ်ဘုန်းကြီးကတို့ကြော့ပြီးဘုန်းကြီးကတို့ဆိုတာတန်းလာရဲ့အဲ့ဒီလာကတော့ရောက်တော့လေအဲ့တော့တပိတော်မှကြိုက်ထူမှအားထုတ်လိုက်တာတဲ့ဆရာကဥပုံနေကြတော့မျက်စိမိတ်ကြနာတိကြလေးတတိကာဝေထွက်လေးလေးဒူဝေနဲ့သူထွက်ထွက်ထဲထဲပုံမှန်လေးရှူဆို ပုံမှန်ရှုလိုက်တာဗျာခေကျဲလောက်ရှုလိုက်တော့ကျဲထူကတောင်းလီပေါ်လျှောက်ပြီးသူတင်းကြီးကြီးခောက်လျှောက်ကောက်နေတာဒီမှာတော့ထိုင်နေတာဟုတ်လားဒီမှာတော့ထိုင်နေတာဟိုမှာတင်းကြီးကြီးလျှောက်ကောက်ဟိုတို့အဲ့ဒီဘက်တီကတင်းကြီးကြီးကဟိုဘသူကောက်ကောက်အပင်ကြီးတွေသင်ကြိုက်လာတဲ့ဒီလိုပဲအပင်ကြီးတွေဘသူကောက်ကောက်ဘသူယူယူအဲ့တော့ဒုမုန်နေရာလည်းတော်တော်လေးကိုညံကောင်းတယ်အဲ့တော့တင်းကြီးကြီးကြီးတော့မတက်တော့ဝေါက်ကနေပြီးတော့ခုတ်ပြီးတော့ဒီတိုင်းမခုတော့တာပဲအပင်ကြီးကခုတ်ပြီလေ တနည်းနဲ့ပြီးလေအဲအဲ့လောက်ကိုကြတုံမုံနေရလဲအဲတကြီးကောက်အဲတုံးအိတ်ရတဲ့အဲ့ဒီတုံးနဲ့ကီရီသွားသွင်းတဲ့ကိုကြတော့သူတပိတ်တာတစ်ဆယ်သွားကြသူပြောတာပဲရပါဗျာအဲတန်းနဲ့တကာဒီငွေကိုလက်ကမ်းမယူခဲ့ဘူးတဲ့ဟုတ်ကလားဟိုကြိုက်ထူမှာရှားတယ်လက်ဖက်ချောက်ဝဲလာတဲ့ဟင်းအဲ့တော့ဟိုလက်ဖက်ချောက်ပြန်ရောက်တော့ပို့ပြီးရမလာပြီဘူးလားအသွားကုန်ပြကုန်နေလေအဲ့ဒါကူးထားတဲ့ တခါတုံးအိတ်တုံးအိတ်တုံးအိတ်နဲ့ကိုဘယ်လာညာပြန်လဲအဲနောက်တစ်ခေါက်တော့တခါတဲ့ဒီကြီးလေးအိတ်ကြီးတုံးအိတ်တယ်လားဟင်လောကေပေါ်တင်းနေလားတင်းပြီးတော့ဒီတစ်ခါပြန်လာရင်ဘလောက်ပေါ့စူရဘလောက်နဲ့တွေးနေတော့ဟိုကတဏှာကြီးပြေးပြီးရကြသို့ဆိုတော့ဒင်းကြီးအိတ်ကြီးပေါ်ကားခွာရကြီးမိနေတယ်ဗျာဟုတ်ဗျာဟင်ဟင်ဒီဟောဒီဟောဟင် တနာပြေးပြီးရကြသို့ဆိုတော့ဆရာသမားကတွေ့တယ်ယူမီအိတ်ဒီပုဂ္ဂလာဗျာဒီယူမီအိတ်ကြီးကကာခွဲအိတ်ကြီးတပြည့်တော့မိနေတာဘယ်ဘုရားတော်ဟင်ဘွားမေဝင်ကအဲ့လိုတို့ဆောက်ဘူးတယ်ဗျာအခုတို့ထွက်ကိုထွက်လိုက်မှမသိဘူးဆိုတာအဲ့ဒါပဲကြောက်စိတ်ပုဂ္ဂလာဗျာဟင်အဲ့ဒါဘာဖြစ်လို့တော့ကိုရှုွက်တယ်ကိုလို့ကိုစိတ်မဝင်စားတော့လို့ဟုတ်ကလား ဒီလိုကိုယ်အိမ်နေရတာတိတိထေဟာမဖြစ်တော့လို့ဗျာရဟုတ်ကဲ့ကိုရှိွယ်တဲ့ကိုကိုရုပ်ကလေးနဲ့ကိုနာလေးကိုမှတ်လို့အဆင်ပြေသေးလားကဲတိတိထေဟာမဖြစ်တော့လို့ဗျာအာမရတော့လို့ဗျာဟုတ်ကလားဗျာအဲအဲ့ဒီဒါအမြဲတမ်းရှိတယ်အဲ့ဒီဒါရှိတယ်လို့တကယ်လို့ငယ်သူဖြစ်ခဲ့ရင်လေအခုမိုးတွင်းကြီးမိုးကွာဘယ်တော့မှလောက်ခဲ့ရင် ဘယ်ဥဒုလောကလာလုတ်ခဲ့ရင်လောင်းမှခင်ဗျားတို့ဟင်တခါပြောမှဟိုဒီဌာနဟိုဒါတို့ဒီဌာနရောက်လို့လို့ကွာဟိုဌာနတော့ကဆိုရင်ဘက်မယ်ဒီလိုလက္ခဏာလောင်းမယ်ဌာနချင်းနဲ့ခင်ဗျားတို့နောင်တကိုပူပန်အောင်လုတ်ထိုင်တယ်အရွယ်ချင်းနဲ့လည်းလုတ်နိုင်တယ်ဟင်ဒီအရွယ်မို့ကွာအရင်ရွယ်တုန်းကဆိုရင်တော့ဟုတ်ကလားဗျအရွယ်နဲ့လည်းလုတ်နိုင်တယ်အဲ့လိုတန်တရားပုဂ္ဂိုလ်ကအဲ့ဒါခင်ဗျားတို့အစွဲပြီးရဲ့တိုက်ခိုက်မှုတွေ သူများမဟုတ်ဘူးမစားရတဲ့အမေသိနဲ့တက်တက်မလေးဟုတ်ကလားဗျအဲ့ခါကျဘာဖြစ်မလို့ခုနကသူပြောတဲ့နီးပေါ်ကိုသူတန်ပြရရှိခြင်းမိမိရဲ့ပါရမီကိုတန်ပြရရှိခြင်းဆိုတာမဖြစ်ဘူးပဲထားငါရှိဆက်မဆက်နိုင်ပါမလားဒါတော့ခင်ဗျားတို့နည်းနည်းများရှိတယ်ရှိပါပါဟုတ်မယ်ဟင်ရတော့ရတာခေါ်ပါရဲ့လေနည်းနည်းလေးတော့တရက်လောက်တော့ဟုတ်လား အဲတရက်လောက်ကြတော့ဘယ်နဲ့တော့အာယုံမမှန်ပဲနဲ့လူကြီးကြီးနဲ့လုံနေတာရအောင်မလားမရပါဘူးအဲခန္ဓာခန္ဓာတဲ့ခါမှာဒီတိုင်းဆိုကြမယ်ဟုတ်လားမှန်ပါဗျာဘာလို့ဖြည့်ပေးဦးထင်ပါရဲ့လေလောက်မှဒီမှာရှေ့တလန်းပေးမယ်အဲရှေ့တလန်းပေးမယ်ကျွန်တော်လည်းအစွဲသိကဘယ်လိုသွားခံသလားအေးမပြောင်းဘူးဆိုပြီးတော့မသိကလုံးမယ်ဆိုတော့ဟောအစွဲသိကထားသလားအေးမပြောင်းဘူးဆိုမသိကလုံးရင်သူကစွဲသိကမထားဘူးဟုတ်ကလား သွားမယ်လို့မသိကဆုံးပြတော့ဆွဲသိကတခါပြန်တားပြန်တယ်ခင်ဗျားတို့ရှိလေကြွားလို့မရဟင်အဲ့လိုလက်ချီကြီးလုံးချကြီးလုံးဒီမှာဖြစ်နေတတ်တယ်အဲ့ဒါသူများတားတာမဟုတ်ဘူးလားအဆွဲတာတွေဟင်ကဲတဲ့နေတော့အဲ့ဒီအဆွဲတာတုတ်ကင်းမလားကဲနေတော့ဒီအသားကိုဒီတိုင်းနဲ့ကြည့်နေမလားဟင်အဲ့လိုမလို့ဟင် ဘယ်လိုလုပ်ပြန်ပါတော့ခင်ဗျကိုပါမလားဗျတွေ့ရတာတော့တွေ့ပြီလေဒါတော့တာမန်တော့ယောဂီတို့ထောက်ပြပြီးပြီလေဟင်ဒီတန်ငါကျယောဂီတို့ငါးခုနဲ့တွေ့နေကြဗျဟင်ငါးခုနဲ့တွေ့နေတယ်လူချင်းတဲ့အသားပေါ့လေပြီးတော့မခံနိုင်တဲ့အသားပေါ့လေဟင်ပြီးတော့ထိုင်နေပြီးတဲ့အသားပေါ့လေပြီးတော့ပြန်ရင်းမှုပူပါမှုအသားပေါ့လေပြီးတော့ကိစ္စတစ်ခုပေါ်မှာဒုညာမှုဗျာ ရှုနေတဲ့ပုံမျိုးနဲ့ဒုရဖြစ်ခြင်းဖြစ်နေတတ်တယ်ဟုတ်ဒီမှာတရားသဘောကပြနေတာဒီပင်လေအဲ့ဒါလည်းဒုရဖြစ်နေတတ်တယ်ဗျကိုတွေ့နေတဲ့တွေ့ဒီပင်လေရင်ဟုတ်ကလားဗျဒီအနန္တကိုယောဂီတို့လွတ်ဘူးဖြစ်နေတယ်အဲ့ဒါအစွဲကတားတာသူများမဟုတ်ဘူးနာတားတာလည်းမဟုတ်ပါဘူးဗျခဏလူတားတာလည်းမဟုတ်ပါဘူးဗျဘယ်သူကမှတားဗျတို့အစွဲစိတ်ကတားတာဟင်ဒါဖြစ်လို့ယောဂီတို့ရဲ့ ဗုဒ္ဓဘာသာဝင်ဖြစ်လာတာအစွဲပြီးနဲ့ဝင်လာလို့ဟုတ်သလားဟင်အနေစာဒုက္ခနာတအစွဲပြီးနဲ့ကြားဘူးဤမဲ့ဖုန်နိဗ္ဗာန်အစွဲပြီးနဲ့ကြားဘူးဤဟုတ်ကလားဗျဟင်ဘောဂုတ္တတရားလေးပါအစွဲပြီးနဲ့ကြားဘူးဤဟုတ်ကလားဗျဒီဘုံငါဘုံမြမဘုံကောင်းဘုံလေးဒါတွေလည်းအစွဲနဲ့ကြားဘူးဤအဲ့တော့အစွဲနဲ့ကြားတော့အစွဲနဲ့လူချင်းဤအဲ့ဒါနဲ့လုံနေတာထင်တယ်ဟုတ်ကလားကိုကိုယ်တိုင်မှမြင်ဘူးပဲနဲ့ ကိုယ်ပိုင်ညာမှတို့မရကြသေးတာဟင်ကိုယ်ပိုင်ညာမရသေးတဲ့ပုဂ္ဂိုလ်ကအဲ့ဒီအစွဲတိအာဝိဇ္ဇာတိပညာတိပညာတိလို့တို့သိလာတဲ့ပုဂ္ဂိုလ်ကအဲ့ဒီအတိဘောကနေပြီးလိုက်အားထုတ်နေမှာဗျာဒီကအရှိဘောကပြနေပါတယ်ချုပ်ွက်ထဲမှာဟုတ်ကလားအဲ့တော့ဒုပေးတဲ့နီးလေးတွေကတော့ခေါင်းအေးအေးစိတ်ထိုင်ကြကြထားပါတယ်လေဒီဝင်နေဝင်လေထွက်လေနဲ့နာတိပြားလေးနဲ့ထိတာနာတိပြားလေးကို တတိကမပြီးမချင်းမှပါသလားဗျာပြီးတော့ပေးသူပေးပေးကလေးသူရှိရှိကလေးအလိုက်ပင်လေးပါသလားဗျာဘယ်မှာခရင်လို့တော့ဟင်ပြီးတော့ဒါခင်ဗျားတို့အမှပြိုးတာပြိုးထောင်နေတာခေသာသာသာမှဒီလိုတင်တယ်ဟင်ပြိုးသားတဲ့ဟိုဘက်ကိုစိုက်ခင်းပြောင်းမှာပေါ့ဟုတ်ကလားဗျာဟဲ့ဒါလေးပြောတာဗျာနာရာလေးမှလည်းနာရာလေးအကြောင်းလေးဒီလိုလေးပဲတရားသူကြီးနေရာကနေတယ် အဲ့တော့တရားပူကြီးနေရတာစိတ်ထားကိုယောဂီတို့မသိဘူးရင်ပွဲတော့လူတိုင်းကြည့်ဘူးတဲ့ပွဲမှာအဖေသေးမေသေးနေတဲ့ချိန်ခင်ဗျားတို့ကြည့်လို့ရလားလေသေးသားသေးနေတဲ့ချိန်ဟောရွှေမျိုးတွေပူဆိုင်နေတဲ့ချိန်ဟောပွဲကြည့်တော့ငါစိတ်ကလေးတို့ကြည်ထောင်းလိုက်ပါလားဒီမှာလေအဲ့မကြည်ချမ်းစိတ်ကလေးထားမဲ့စားလေဟင်နှလုံးမသာစိတ်ကလေးထားမဲ့စားလေပွဲကြည့်တော့ငါတော့ကရှိရင်ကြည့်လို့ရသလားမရဘူးအဲ့ရဘူးဗျာ ဟင်သူကြတာမလို့တန်းကြည့်ရတာတယ်လေအဲ့မှာခေါင်းလေးမအေးဘူးလားစိတ်ကလေးထိုင်မကြဘူးလားကိုဘာဝင်ရှုပ်တယ်လေကိုလည်းရှုပ်ပေါ့သူကြတာကြည့်ရုံဟုတ်ဗျာကရထိုင်နဲ့ကြည့်ရကရထိုင်ဖြင်းမြင်းမြဲလားဖြာနဲ့ကြည့်ဖြာတော့ဖြင်းမြင်းမြဲလားဒါလေးနဲ့သူပြတာခေါင်းအေးအေးသိမ့်တိုင်ကြတာကြည်ယုံလေးနဲ့ပြီးနေတာလားသူပြတာလည်းနီးပေါ့လေဒီနီးနဲ့ယောဂီတို့အာမထုတ်နိုင်ဘူးဘာဖြစ်လို့တော့အစွဲကနှောက်လို့လို့ဆိုရင် မီးကိုနံပါတ်နဲ့ထားလိုက်တာအမှတ်ကိုနံပါတ်တစ်ထားလိုက်တာမှာတွေ့ကျင်တာသူမှတ်ချလိုက်တာမှာဟုတ်ကလားမှားတာမှန်တာအမှတ်ကဆုံးဖြတ်သွားလိမ့်မယ်ဒီဇဝေသွားလို့မနေနဲ့ကောင်းကောင်းဆိုးဆိုးအမှန်နဲ့တော့မှတ်ချပြောလိုက်တာဟုတ်ကလားကောင်းတာဆိုတာဒုက္ခအစွဲကပြောနေမယ်သာအဲ့ဒီအမှတ်ကနေဆုံးဖြတ်သွားလိမ့်မယ်ဒါကောင်းတယ်ဒါဆိုးတယ်ဟုတ်ကလားပြီးတော့အတူအစ်စ်အမှတ်ကဆုံးဖြတ်သွားလိမ့်မယ်အမှတ်တယူစားဟုတ်ကလားဟိနီးတိတာမတိတာကသွားတဲ့နေရာ ဟိုဒါပဲထောက်မြောင်လေးဖြစ်အောင်လုပ်တယ်ဟုတ်ကလားအဲ့တော့အရှိသွားလို့ပြောလိုက်မှာပေါ့ဒီကနေ့ကြည်ချင်းအရှိသွားဆိုရင်တို့ဘယ်နဲ့တော့ဖဝါတရားသွားရင်ကြည်ချင်းရွာကိုစိုက်တိုင်းမဲမဲရောက်ချင်လို့ရောက်မယ်ရောက်ချင်မှလည်းရောက်တို့ဆိုကြည်ချင်းနားနဲ့မတင်းနေတော့ရောက်နေတယ်နော်ဟုတ်ကလားရွာလည်းကောင်းတော့တဲ့တယ်မသွားနိုင်ဘူးပေါ့တို့တော့ကြည်ချင်းနာဖြစ်စီကြည်ချင်းနဲ့ရည်ကြီးဦးကြဖြစ်စီရောက်နေတယ်ခင်ဗျားတို့တော့တော့အရှိတာတဲ့တယ်ဆိုတဲ့တယ်တာသွားချလို့ဟုတ်ကလား တကယ်လို့များတာကြည်ချင်းကိုဟောလို့ဟောလို့လေးဟောဒီလမ်းလေးနှစ်လမ်းပြီးတော့ဘယ်လိုဘယ်လိုလေးအဲဘယ်ဘယ်လမ်းလေးပြီးတော့ဘယ်နဲ့ဘယ်နဲ့လေးနဲ့ဒီလိုပြောသူရှိလို့လိုက်သွားတော့အချိန်လေးဖြစ်နိုင်တယ်တိတ်တယ်လည်းရောက်နိုင်တယ်ဒါပဲပါတယ်နီးကမှန်ပါဗျာနီးကဒါတော့ပဲကွာဟဲ့နီးတယ်တော့ခုနကပြောအရှိသွားဆိုသွားတာချလိုက်ရောက်တဲ့ကြည်ချင်းလားဟုတ်လားမှန်ပါဗျာဟင်ကြည်ချင်းရွာကိုတဲ့တယ်မရောက်တော့ကြည်ချင်းရွာပေးရောက်ရင်ဒါဘာရွာလဲမေးချက်ချင်းပြီးတယ်ခဏလို့ဟုတ်လားလား ရွာတဲ့တဲ့တဲ့မြောက်ချင်းရွာပေးရောက်မေးလို့မရဘူးလားအဲရွာနာရောက်မေးရတာပဲအဲတော့တို့ဒီဟိုမှန်ကြီးကိုတီးဖို့နားလေဖို့လိုက်နာဖို့ကိုယောဂီတို့မတတ်တာရင်အဲ့ဒါဖယ်ထားတာမှမှတ်ဖို့ရတာလို့သာတွေ့ကျင်တာတွေ့ဟုတ်ကလားဖြစ်ကျင်တာဖြစ်ဟုတ်ကလားမှတ်တာမှမခံနိုင်ဘူးလားမခံနိုင်ဘူးမှတ်ချမှအားကောင်းရပါလိမ့်ဟုတ်ကလား မခံနိုင်ဘူးလားမှတ်ချဟုတ်ကလားစိတ်မပါဘူးလားမှတ်ချလုတ်ချင်တာလို့မှတ်တာချတော့ဟုတ်ကလားမှန်ပါဗျာအဲ့ဒါတို့မာဒီမာတော့ဥကျွေကမထန်ရလို့တော်တော်လေးနာမည်ရပါဥကျွေဆိုတာတို့ဟိုမဥပင်နေရဟုတ်အင်းတကြီးဒီဘက်ကတော့အေးလေးပြီးဘူးတော့အေးဆိုလို့သိမှာမဟုတ်ပေါ့လေဟိုရေအိုင်ကြီးတွေကိုပြောတာကွယ်ဟင်ငါးတွေမွေးတာဟာလေအင်းအိုင်လို့ဆိုတာအိုင်ကြီးအင်းမဟုတ်လားဟဲ့ အဲ့ဒီရေးအိုင်ကြီးတွေအဲ့ဒါဆိုရဒီကနေပြီးတော့ဟိုတို့ပါတော့ကန်ထိုက်ခေါ်မလားဟဲ့လီလန်လားလီလန်လီလန်အဲ့လိုယူယူပြီးနှစ်တိုင်းအဲ့ဒီအင်းတကြီးလို့လုံတာအဲ့တော့ဒီစိတ်နဲ့ပဲနေတာဟုတ်ကွပြီးတော့တို့နိုင်ငံရေးဖြစ်ကြတော့သူကတမဝိုင်းမှာဥက္ကဋ္ဌပြီးတော့တို့ဟွာလာပဲပါတီဝင်ကြီးတွေအဲ့တော့ဒီအလုပ်တွေရှောက်လုပ်လာတာအဲ့ဒါကမာတီရောက်လာတော့ဘာမှမလုပ်ကြဘူးရမလားရဘူးဟင်ဒီမှာစိတ်ကိုတောက်လို့ပဲသာပြစ်လာတာမဟုတ်ဘူးလားမှန်ပါဗျာအေးရဘူး ကောင်းရအောင်အဲ့တော့အဲ့ဒီချိန်တုန်းကတို့ယောဂီတွေတောင်းခါတာဆရာတော်ပဏိတအခုပဏိတဓမ္မဆရာတော်လေကျူတော်ဘုန်းဆရာတော်သူသူတောင်းယူရတဲ့ချိန်အဲ့တော့တရားတော်နာတော့ကွဆရာစီသွားပြီးတော့ရင်ထိုင်တော့ဘူးတင်ကြရမှရှိပဲဘာမှမမမရရရှိပဲဘာမှမတတ်ပဲပဲခိုင်းတဲ့တိုင်းကိုလို့ကိုမလုပ်နိုင်တာခိုင်းနေတာကိုဘာပြောလို့ပြောမှန်းကိုမသိတာဟုတ်ကလားလားဟင် လူခေါင်းကောင်းမိုးရွာတယ်လို့နေမှာပေါ့ဓာတ်ခံမရှိတော့ဖမ်းတင်ဘူးပေါ့အဲ့တော့သူ့ဒီတရားရဲ့ဟိုဘဝတုဒ္ဒဓာတ်ခံမရှိတော့ဘာပြောလို့မှသဘောမပေါက်ဘူးကြာအဲ့တော့မင်းကတော့တရားတော့နာတယ်တရားတော့သိမခံအဲ့တော့ဆရာဖြစ်သူဆရာတော်ဥပ္ပန္နတာကအခုလိုလုပ်ပြီးတရားဟောရင်တချို့ယောဂီများကတရားလာနာတာတော့တွေ့ရပါတယ်ဒါပေမဲ့လာပြီးတရားစစ်ခံတာမတွေ့ရဘူးအဲ့တော့အာထုခါတာယောဂီကဆရာနဲ့တွေ့လို့မရပါဘူး အဲ့တော့ဆရာစီကိုလာပြီးတော့အစ်စ်ခံနေပါတယ်လို့ဒီလိုလေးပြောလိုက်အဲ့တော့ဘာသူပြောလဲဆိုတော့ तू သိပြီပေါ့ငါပြောတယ်ဆိုတာအဲ့တော့ဟိုတိရရိယဝါဒကြောင်းဆိုတာအဲ့ဒီရိယဝါဒကြောင်းဟိုအထက်အခန်း20အောက်အခန်း20ရှိတဲ့ထဲမှာတို့ကအောက်ထအခန်း20မှာဟိုအမှတ်30မှာတို့နေခဲ့တာအဲ့ဒီမှာဥပြလာပြီးလာပြီးလက်ပြကကြတွေ့တာမှဟုတ်ကလားတွေ့တာမှမယ်ဆိုတော့သွားတယ်မာစီဟိုတို့ ဓမ္မယုံကိုမနဲ့လေးလိုက်ထိုင်ကြတော့တွေးတာမှမယ်ဆိုတော့ဘာတွေးမယ်တင်ကြတော့စိတ်ထမ်းကြတဲ့ပုဂ္ဂိုလ်လေဟင်အဲ့နာအဲ့ဒါပြေးတာနာရပြေးတယ်သူမှတ်တာဘူးလေအဲ့နာတာနာဗံနာဗံဆိုတော့ရှော့မလားအဲ့နာတယ်နာတော့သူလည်းနာဗံမှတ်တယ်ကိုယ်ကောရှော့မလားရှော့ဘူးသူလည်းနာဗံဖေဟောလည်းရှော့မလားအေးနာသံကိုယ်လည်းရှော့ဘူးသူလည်းနာသံသူကနာသံကမ္မထာမဲ့ ဟင်နာဗန်ကပ္ပဒမှတ်တာကသူကနာဗန်ဆိုလေဝမလျှော့လေသူကမလျှော့လေသူကလည်းနာဗန်ဆိုပြီးမှတ်လေအဲ့တော့ကောင်းနာကမင်းနေတတ်တယ်မကောင်းနာမမင်းနိုင်ဘူးနော်မကောင်းနာတွေးလေခင်ဗျတွေးလေခင်ဗျတို့အမှတ်တက်လေပဲဟင်ကောင်းနာမျောလောက်လွတ်မျောလိုက်လို့ရတယ်အေးမကောင်းနာမျောလိုက်လို့မရဘူးအဲ့တော့နာဗန်ဆိုလေသူကနာလေနာလေအမှတ်ဘယ်မှမသွားနိုင်လေအမှတ်ဘယ်မှမသွားနိုင်လေနာဗန်အော်လေတဏှာလောက်ကြတော့ သူပြောပြဘူးလားသူဘယ်လောက်ဒီမှဆို၄နိုင်ကမှတ်တာနေ့ခင်နိုင်ခွဲကြမှာပြီခင်နိုင်ခွဲကြမှာပြီဒါမှတ်တာလေအဲ့တော့မှန်နေမသိတော့အမှတ်ကိုကိုင်းတော့တာထင်တယ်ကိုင်းတော့တာနာပန်းဆိုတော့နာတော့နာပန်းဆိုရင်နာလေနာလေနာပန်းပြောလေနာပန်းပြောလေနာလေပဲနောက်တော့တဏှာကြီးလောက်ကြတော့ကျိုးကြီးတွေလည်းတုတ်ထားတယ်ပဲနောက်တော့ကျိုးကြီးတွေမဟုတ်ဘူးကြီးမန်းကျိုးလေးတွေလည်းတခါတည်းတုတ်တလောက်ခံရတယ်တဲ့အကျော်လေးတွေလည်းမြင်းနေဆိုပဲ မှတ်တာများတော့သိသိတာများမြင်လာတယ်ဟင်အခုဖြည့်ပြီးမကြည့်တော့ခင်ဗျားတို့မှာမှတ်တာမှတ်တယ်ပြီးတော့ပြီးတယ်အမြင်ကြီးကိုရောက်ဘူးကိုယ်ထွက်လေလည်းအမြင်ကြီးခင်ဗျားတို့မရောက်ဘူးနာတာလည်းခင်ဗျားတို့အမြင်ကြီးမရောက်ဘူးပြီးရင်လေးနဲ့ပြီးနေတယ်အဲ့ဒါအမှတ်မနာလို့အဲ့ရှော့အဲ့တဏှာကြီးကြော်တော့လားတဲ့အဲ့ဒါကြီးကကွဲထွက်မတတ်ဖြစ်သွားအကျော်လေးတွေကပြတ်တော့မတတ်ဖြစ်တယ်တဲ့ဒါလည်းတို့တော့နာသမ်းမယ်လေတော့နာသမ်းကမထအောင် အဲ့တော့တဏှာကြီးဝဲလောက်ကြတော့တဖြည်းဖြည်းနဲ့အပတ်ပြေသွားတယ်လို့ဆိုတာဟင်တဏှာကြီးဝဲနှစ်နာရီမှတင်းကြတော့ဘာရှိတော့ဘူးဗျာနားတယ်ဆိုတာအလကားပါဗျာတဘောပါပဲသူကတော့ဒီကိုသုံးပါနေသေးဟုတ်ဗျာအဲ့အထိုင်ကောင်းတာနောက်တော့ဖုံဆိုရင်ခေါင်းကြီးရတခါတော့ထုံနေတယ်ဗျာပိန်ဆိုရင်ခေါင်းကြီးကပိတ်သွားရတယ်ဗျာဖုံဆိုခေါင်းကြီးလည်းထုံနေတယ်ဗျာပိန်ဆိုခေါင်းကြီးကပိတ်တယ်အဲ့ဒါကြီးကဟိုတို့ ပါတော့စပဇက်ကဟိုခေါင်းနိုင်ငံမိကိုကြီးလို့လေထောင်းနေတယ်ထောင်းနေတယ်ပိတ်လိုက်ဖွင့်လိုက်ပိတ်လိုက်ဖွင့်လိုက်အဲ့ဒါကြည့်ကောင်းကောင်းရှိလို့ကြည့်နေတာဗျာအဲ့ဒီကသာပြီးဥကျွေကမထမ်းရလို့နာမရသွားတယ်ဗျာအဲ့ဒါပါတော့မှန်ကြီးကိုလိုက်တော့တာလားအမှတ်ကိုလိုက်တော့တာလားအမှတ်လိုက်လဲကြာတော့ဒီအတားဟာပြေးရတာပဲဟုတ်ကလားလူကြမ်းနဲ့ကြမ်းမခံနိုင်ပါဘူးဗျာဟုတ်ကလားအဲ့တော့အတားကြမ်းလည်းကမ္မထံသမားကြမ်းကြမခံနိုင်ပါဘူးဗျာ ခင်ဗျားတို့ကတော့ချိုတိမ်တိမ်လုပ်မနေပါနဲ့ဟုတ်ကြဘယ်လိုတို့ခင်ဗျားတို့အကြံလားနှုတ်တာဟင်ဟုတ်ကလားအဲရုံးကရမ်းမှာဗျဘယ်လိုတို့အဲနဘံဖက်လို့သူကဘဝကြီးတွေကြမှာခင်ဗျာဟင်ဦးဦးဦးတွေတာတိရှိပါမလားဟင်ဦးတွေတာတိရှိပါမလားဖိုးကဟင်ဦးကျူရတော့အဲ့လိုကိုမိုက်ကန်းကန်းလုပ်ထားလိုက်တယ် အဲ့တော့တို့ဒီနာကျင်ကြိုက်ခဲမှုပေါ်ပေါ်ပါပေါ်ပေါ်ပေါ်ခြင်းနာပေါ်ကိုလူကျင်စိတ်ရဲ့နံပါတ်1ထင်တယ်ပြီးတော့မကြည်ချမ်းစိတ်ရဲ့နံပါတ်2ထင်တယ်ပြီးတော့ဟိုစိတ်မပေါစိတ်မလိုစိတ်ဟိုစိတ်အလိုလက်ရမရှိဘဲနဲ့မှတ်မှုရဲ့နံပါတ်3ထင်တယ်ပြီးတော့ပြန်လည်ပူပါမှုရဲ့နံပါတ်4ထင်တယ်ပြီးတော့ဒုရမှုရဲ့နံပါတ်5ထင်တယ်အဲ့ဒါဘာဓုဓုဒုကျင်နာဓုမှတ်တာဖြစ်တရားဓုမှမဟုတ်တခြားဓုဓုဒုကျင်နာဓုဒုရလာလည်းမှတ်တာဖြစ်ဟုတ်လား ပြအပြဘူးတဲ့ဘာပြလို့ဘာပူပူမှတ်တာမှဟုတ်ကလားဟိအဲ့တော့အဲလိုသာဒလဇတ်ကိုမှန်နေမသိကျင်နေပါစေသူပြောတဲ့ဟာကိုတဘောမပေါက်ချင်နေပါစေဒလဒုနာမှာသမာအတားမှန်ယောဂီတို့သိအောင်တော့တို့လည်းညှို့တိုးပြပြီးပြီဟင်အတားကိုကြော်ဖို့ရာယောဂီတို့တောက်ဟောကဲနာကြသို့သာသာသာ